ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တော်သာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌25ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်မေခသစ္စာကြောင့်နော်သူအဲ့ဒီမက်ခင်ပွား၍ညာဆင်းတဲ့ဘုံလားဟုတ်ကလားအဲ့ဒီမက်ခင်ပွားညာဆင်းတဲ့နာသီဝတစ်ခုတည်းရှိသေးတယ်နဲ့ဟင် အဲတော့နာသီဝကနေပြီးတို့ဝင်မှထွက်မှဒါလေးနဲ့ညာတက်နေတာဟင်ဒါကောသဘောပေါက်ကြလားဟုတ်ကလားဗျာအဲတော့ဒီနေရာသီဝဖြစ်မဲ့နေရာဆိုသိနေပြီပဲဟင်တို့ကိုယ်တိုင်ကလည်းဟိုနှခေါင်းထိတ်နိဗ္ဗာန်ထိရှိပါတယ်လို့အမှခံပြီးသားပဲဟုတ်ကလားဗျာအဲတော့တို့ဒီအဲဝင်လေထွက်လေလေးဟိုတမာတိတီးတော့ဟိုတီချောင်းသူ့နမိတ်ပြမှာပဲ အဲပြအဲဒါကြည့်ဒါရင်ကျက်ရင်ကျက်တော့သူစူးစိုက်ပြီးဝိပဿနာရှုဒီလိုတယ်ညာအဲတော့ဟောဒီတရားဒီတရားဒီတမာရင်းနဲ့ကြည်ရပဲတယ်လေအဲဒီတရားဒီတရားပြီးတော့ဒီအထီးနဲ့ဒီလေးအပြန်လန်လှုပ်လှုပ်ပုံလဲဒီနမိတ်ကလေးရပဲတယ်လေဟုတ်ကလားအဲသူနှစ်ခုတော့ဒါကတော့တရခံဖမ်းပြီးဖြောင်းကျဲယူတာနဲ့တစ်တရခံနှစ်တရခံ တမ္မာတာတွေထင်မှုတည်မှုနှစ်ခုသူမျက်မြင်နေရတယ်နော်တော့ကြာနာကြတော့ဒီလေနမိတ်ချူရင်းနဲ့လေနမိတ်ရဲ့လှုပ်ရှားပုံကနေညာတက်နေတာမဟုတ်ဘူးလားဟင်နမိတ်ကလေးရှုသည်ဟောပေါ်လာတဲ့ရိတ်ကနေပေါ်ရွေကနေပြောက်ဟုတ်ကလားမိန်ပြောက်ရွေပြောက်ဟုတ်ကလားအဲဒါလည်းလေနမိတ်ပဲထင်တယ်အဲသူ့ကိုပဲဆယ်ရှုဟောပေါ်လာလိုက်ရိတ်ကနေသူပြောက်သွားလိုက်ပေါ်လာလိုက်ရိတ်ကနေသူပြောက်သွားလိုက်နဲ့အဲခါကျအဖြစ်လဲမြန်ပြဲလဲမြန် ဒါလည်းလေနမိတ်ကလေးပဲတင်လိုက်သူကိုယ်ပဲဆိုင်ရှုရှုရင်းမှတန်တဲ့ဒါလေးဟာငုတ်တုတ်ပေါ်ငုတ်တုတ်ပြောက်ဒီနာမှာတင်တယ်အပေါ်နဲ့ပြောက်နဲ့အကြိုက်တင်တယ်ဟင်ဘောထာနဲ့ပြောက်ဘောထာနဲ့ပြောက်တောင်းသူရောအရိပ်ရနမိတ်ရထွက်ချင်းကိုမရှိဘူးဗျာဒါလည်းဝင်လေထွက်လေပဲတင်တယ်ဟိအဲဒါလေးတစ်ခုတည်းနဲ့သွားနေတယ်ဘယ်မှာလျှောက်လိုက်မနေနဲ့တုတ်စပင်ကလေးကဒါလေးနဲ့ပင်နေတာ ဟုတ်လားဒီနေရာမှာစီးပွားဖြစ်မှာမှန်သီးလို့ရတို့မနေရတီတီရောက်ခဲ့တဲ့ဟင်အဲ့တော့တို့အဲပေါ်လာတဲ့ဟိတ်ရှုွက်တဲ့အဲရိတ်ကနေပေါ်ရိတ်ကနေပြောက်ဟုတ်ကလားသူ့ဒီနေရာမှာဟိုအစအလေအဆုံးဆိုတဲ့သုံးပိုင်းထဲမှာအစနဲ့အဆုံးနှစ်ပိုင်းပဲရှိတော့တယ်ဒီချိန်မရပါဘူးဖြစ်ပြီးပြက်ဟုတ်ကလားဖြစ်ပြီးပြက်ဒါမို့သူ့ကိုဥရိယဗျာညာလို့တို့တတ်မှတ်ထားသဘောဗျာဒီ ဟိုလီနမိတ်ကလေးရဲ့အချင်းအရာကိုဒီလိုမြင်ရင်ဥရိယဘယညာလို့မှတ်လိုက်ဟုတ်ခလားဟင်သူသူပေါ်လာတဲ့နမိတ်ကလေးနမိတ်ကလေးကတော့နမိတ်ကလေးပါပဲဟုတ်ခလားဒါကြီးတွေဒီလိုဖြစ်လာရင်ဒီညာလို့မှတ်တော့ကွာဖယားကအသေးကိုဟောခဲ့ပြီးသားဗျာဟုတ်ခလားဟင်အပီဟောခဲ့ပြီးသားပါဗျာဟိုဘယ်တော့မှမမှားနိုင်တဲ့နေပါဗျာဒီလိုတသင်ပြီးတသင်ဒီတိုင်းတရမှာ ရှေ့လည်းဒီတိုင်းမတက်ရမှာထင်တယ်ဟဲ့ဟုတ်ကလားအဲ့တော့တို့ဥရိယဘယညာရောက်နေတဲ့ပုဂ္ဂိုလ်တယောက်ဟုတ်ကလားဟိုဖြစ်တယ်ပြက်ကြပါဖြစ်တယ်ပြက်ကြပါဟုတ်ပြီဟွန်းဒါလေးရှုရင်းရှုရင်းနဲ့ဒီပုဂ္ဂိုလ်တယောက်ဟာ အမှုရာအဲဒီညာကပြောင်းသွားပြီထင်တယ်ပြီးကြတဲ့ညာနဲ့စာရင်ဒီမှာညာအတိပြောင်းသွားတာပြောတာမဟုတ်လားအဲ့တော့တို့ညာဝင်တက်တယ်ဆိုတာအတိတိုးသွားတာပြောတာတဲ့တိုးတိတာပြောတာထင်တယ် အဲညာပင်တက်တယ်လို့လှေခါပါသေးလားဗျာပါပါဘူးဗျာဟင်အတိတိုးသွားတာပြောတာဟဲ့အဲ့တော့ဒီအတိတိုးသွားတယ်အတိတိုးသွားရင်အတိပြောင်းသွားရင်ရုပ်လဲပြောင်းမယ်ဟင်စိတ်ပြောင်းရုပ်ပြောင်းမှာပေါ့ဗျဟုတ်ကလားအဲ့ဒီယောဂီတရားရဲ့အမူအရာကိုကြည့်ရင်ကိုပြီးကြတဲ့ညာနဲ့တူတူရွှင်လေဟင်ညနာရွှင်လန်းလာတတ်ဟောအပြောဆိုကိုနားထောင်လိုက်ရင်သူကတက်ကြွနေတယ်တရားအားအပြည့်ရှိလာတဲ့ ဟိုအတန်ဗျာတို့ဆိုစစ်လိုက်လို့များနားထောင်လိုက်ရင်သူပြောလိုက်ရင်လှိုက်လှိုက်လေလေဗျာဟင်စိတ်မပတပါမဟုတ်တော့ဘူးဟင်ဒီညာရောက်လာတဲ့ပုဂ္ဂိုလ်တယောက်ရအမူအရာပါပြောင်းမှာတဗျာတော့ခလာဟိုညာမဆင်းတက်တာမဟုတ်ပါဘူးညာကပြောင်းတာမဟုတ်ပါဘူးအမူအရာလည်းပြောင်းဟုတ်ကလားသူဒီနေရာကတရာအကောင်းလာပြီဟုတ်ကဲ့ဟုတ်ကလားတကယ်လို့ရင်အဟုတ်ဖြစ်တယ်တော့ဒါသူမြင်လာပြီဟုတ်ကဲ့ပြီးတော့ဒီနေရာသူခံစားခွင့်ရှိတဲ့ဟိုတို့ ဟိုအလင်းရောင်ဆိုတော့စိတ်တကူစိတ်တတ်ကြောင်ပေါ်တာပေါ့လေဟုတ်ခလားပီတိအားဒီဟုတ်ခလားပတ္တတိအားဒီဟုတ်ခလားကိုငြိမ်တဲ့အေးချမ်းခြင်းတင်တယ်ဟိဟိပြီးတော့စိတ်ရှင်လန်းတကြွခြင်းတင်တယ်ဟိပြီးတော့ကိုယ်လုတ်ကလေးကိုကိုနှစ်လူအာရသဘောကြတဲ့စိတ်တွေတင်တယ်ဟိအဲဒီလိုပေါ်လာတဲ့အတွက်ဟောဒီနေရာမှာသူရပိုင်ခွင့်ရှိတာတွေရလာတဲ့အတွက်အလွန်တကြွနေပါသဗျာဟိမျက်နှာကြည့်လိုက်ရင်ရှင်လန်းနေပါသဗျာ ဟိုအစ်စ်ခံလို့နားထောင်လိုက်ရင်ဦးလိုက်သေးလိုက်ပါကဒီနေရာရောက်တဲ့ပုဂ္ဂိုလ်ဟုတ်ကလားဗျအဲသူ့ညာနဲ့သူအကဲခတ်လို့ရတာတွေပြောတာဗျဟင်ဟုတ်ကလားအဲဒီညာဝလို့ဖြစ်လာတယ်ပြက်လာတယ်ဒါနှစ်ခုပြောရုံနဲ့ပြီးဘူးလေဒီဖြစ်တာပြက်တာကိုမြင်တဲ့ပုဂ္ဂိုလ်တယောက်ရဲ့နောက်ကကိုမူရာတွေပြောင်းလာပုံမှာဒါပါလိလာပါတယ်ဟုတ်ကလားဟင်တို့ဒီကနေပြီးတို့ဟိုဘင်္ဂဆိုတာကျတော့အပြိုက်ကြီးတယ်ထင်တယ်ဟိ အစအလေအဆုံးဆိုတဲ့ထဲမှာအဆုံးတစ်ခုပဲသူမိတော့တယ်ဟုတ်ကလားဟင်အစနဲ့အလေသူမမိတော့ဟုတ်ကလားတို့တဘာဝပိုင်းနဲ့ပြောလို့ရှိရင်တော့ဟိုတို့ဟိုထီတခြားတိတခြားတော့ကလီလေးဆိုတဲ့အပြင်ပန်းနေတယ်ဟဲ့အဲထီတာနဲ့တိတာလေးအပြန်လန်းကြီးစုပြတာရှိအပြင်ပန်းမှာပဲတယ်ဟဲ့ရှုပ်ွက်ထဲကပဲလေအပြင်ပန်းလောက်ပဲစီစီဟုတ်ကလားနှာခေါင်းနဲ့လီနဲ့တိုက်တာလေးဆိုတော့ ဒါဟိုဗိဒ္ဓခါရပြောရမှာပေါ့ပြင်ပခါရပဲရှိသေးဟုတ်ကလားဗျအဲဒီကနေပြီးသူ့ဆိုင်ရှုလို့ဟိုရိတ်ကနေပေါ်ရိတ်ကနေပြောက်ကဒီဘက်တည်ရောက်တော့အတွင်းမှာရှိတဲ့ဓာတ်လေးပါးတို့ရဲ့တိုက်ခိုက်မှုကြောင့်အတွင်းထဲမှာလှုပ်ရှားဖောက်ပြန်နေတာရှိတယ်နဲ့အထဲရှိနဲ့အထဲပြီးထင်တယ်ဟိအဲ့ဒါလေးဟာမနှောကြည်ဖြင့်ကိုရောက်လာတာလေးကိုဖန်ဆိုနေတာဟိအတွင်းမိုင်းနဲ့တိတို့တတိထိုးဖောက်သွားပြီလို့သဘောပေါက် ဟုတ်ကလားအဲတတိကအတွင်းထိထိုးပေါက်သွားမှအတိကလည်းအတွင်းထိထိုးထွင်းသိတာမဟုတ်ဘူးလားတတိရဲ့ထိုးပေါက်အားတမာရီမက်ကင်သုံးပါးရဲ့ထိုးပေါက်အားကိုမိ၍ဒီပညာမက်ကင်တစ်ပါးကနောက်ကလိုက်သိပေးရတာမဟုတ်ဘူးလားထိုးထွင်းသိသည်ထိုးပေါက်အားကိုမိ၍သိပေးရတယ်ဗျာအဲ့တော့တို့ဒီဘက်ပိုင်းနေကြတော့ဒါအဲအတွင်းကဓာလေးပါးချင်းတိုက်ခိုက်ရာကဖြစ်ပေါ်နေတဲ့ရုပ်ဖြစ်ပြနာဖြစ်ပြဒါကိုမနောจิตတကနဲ့တဆင့်တို့ဖန်ရှုနေတယ်ဟင် ဧတတကာယဖြစ်သွားပြီထင်တယ်ခုနကနာပြီးဝါထိတ်ကလေးတွေတုန်းကတော့ပရိဒကာယပြောရမှာပေါ့အပြင်ပန်းမရှိသေးတာကိုအဲအဲ့တော့အတွင်းမှရောက်တော့ဘယ်နဲ့တော့အပြင်လောက်ကျမ်းသေးလားဟိနှုတ်လာပြီဟုတ်ကလားဗျာအဲ့တော့တို့ဒီအဲဘင်ကညာအဝင်ဒါတွေလက်တို့မနေ့ကပြောခဲ့ပြီးထင်တယ်ဟိဟင်ဟုတ်ကလားအဲသူကဒီနာပေါ်ဒီမှာချက်ချင်းပြောက်တာဟုတ်ကဲ့အဲ့တော့အရေးထွက်ချိန်နမိတ်ထွက်ချိန်တော့ရှိတော့အောင်ထင်ဟင်အဲ့တော့ဒီနေရာမှာတဏ္ဍာနမိတ်ပြောက်နေပြီ ဟင်ရှုပ်ပြန်ရှိဘူးဟုတ်လားအဲဝင်းနဲ့ထွက်တယ်လို့မှတ်တော်မှနေတယ်ဝင်းနဲ့ထွက်တဲ့နမိတ်တွေ့တော်ဘူးဟင်တွေ့နေတော့ဘူးပေါင်းဆောင်ငုတ်တုပ်ပေါငုတ်တုပ်ကြောက်ဘူးဟိုတို့လောကီဥပမာနဲ့ပြောရင်ဟိုရွှေစည်းကုံဆွန်းတော့ကားတယ်ထင်တယ်ဩကာသမဆိုသည်ဘာနဲ့ကကုံသွားကဲပါလေးကိုကောက်သွားတာဟင်ဩကာသမဆိုတာဒီဘာနဲ့ကပျောက်သွားဟင် တို့ဒီနေရာရောက်တဲ့ယောဂီလဲဝင်တယ်လို့မှတ်လိုက်ရတာဝင်တာမရှိတော့ဘူးဗျအဲထွက်တယ်လို့သာမှတ်လိုက်ရတာထွက်တာရှိသေးလို့လားဗျအဲရှိတော့ဘူးဒီနေရာရောက်တာအဲတော့မှတ်ရတာဟာဒီနေရာမှာကြက်တောက်တောက်ဟာတာတာနဲ့ဟုတ်ကလားဘာမှလို့မှတ်ရမှာလည်းမသိဘူးဝင်တယ်တာမှတ်နေရဝင်မှန်းလည်းသိထွက်တယ်တာမှတ်နေရထွက်မှန်းလည်းသိဟုတ်ကလားဟိုဝင်နေကြမို့သာဝင်နေမှတ်လိုက်ရတာထင်တယ်အဲထွက်နေကြမို့ထွက်တယ်မှတ်လိုက်ရတာထင်တယ် ပြီးတော့ဝင်ပြီးရင်ထွက်လည်းဖြစ်မှာပဲဆိုမှတ်နေရတာထင်တယ်အဲထွက်ပြီးရင်ဝင်လည်းဖြစ်မှာပဲကွာဆိုမှတ်နေရဟုတ်ကလားဝင်တာထွက်တာတွေ့နိုင်သေးလားခေါင်းဆောင်ငုတ်တုတ်ပေါ်ငုတ်တုတ်ပြောက်ကိုရတင်နေရဟင်အဲ့တော့ပထမပိုင်းမှမကောင်းဟင်ဒုတိယပိုင်းကြတော့သူ့အထိုင်ကျသွားရင်သူမှတ်လို့အလွန်ကောင်းလာပါတယ်ကျင်းနှံလာတတ်ပါတယ်ဟုတ်ကလားပထမပိုင်းကတော့သူအရင်တို့ကိုကွ အဲ့တော်တို့သင်ညာကမ္မတာသိပြရင်လေမြေကြီးကပဲနှိမ်သွားသလိုလိုစောင်းသွားသလိုလိုဟင်အင်းသင်ညာကမ္မတာသိပြရင်လည်းတခါတည်းမူးသွားသလိုလိုမိုက်သွားသလိုလိုဒါပထမအရင်ပိုင်းကတို့အရင်ပိုင်းကြတော့အိန္ဒိယနဲ့ရှုလို့လုံးကောင်းဟုတ်ခလားအဲဝင်နာမှရင်ဝင်နာနဲ့ပြတာလေးနဲ့အဲတခြားတွေတခါတည်းပျောက်ပျောက်ထွက်သွားတာလေအဲဒါအမြင်ရှင်းတဲ့ပုံကောင်မှပြောနိုင်တယ်လို့ဆိုပါတယ်ဟင် ထွက်တာလေးမှလိုက်ရင်လည်းထွက်တာလေးနဲ့သိတာလေးနဲ့တခြားပြီးသူတခြားကိုတခြားပြန့်ပြန့်ပြီးပျောက်သွားတာလေးမြင်ရတတ်ပါတယ်ဟုတ်ကလားအဲဒီနေရာရောက်တော့တဏ္ဍာနမိတ်ရှိသေးလားဟဲ့ဒါဖြင့်ဒီနေရာဒီပညာနဲ့ပရမခွဲပြီးထင်တယ်လံကွဲဒါမို့ဝိသုဒ္ဓိနဲ့ဆိုရင်ပฏิပတာညာနာတနာဝိသုဒ္ဓိတဲ့ဒီမှာပရမတ်ကြီးလည်းကြံတော့ထင်တယ်ဟဲ့ဒါအကျင့်စင်ကြဲပြီးထင်တယ် အကျဉ်းလန်းဆင်ကျဲပြီးရှေ့မှာလမ်းမှားတရားမရှိတော့ဘူးလို့ဆိုလိုတယ်ဟုတ်ကလားဟဲ့အဲ့တော့ဟိုတို့ဟိုပထမတော့ကတော့ပညာကတော့တာဏနမိတ်တွေမဟုတ်လားဟဲ့အဲဟိုတို့ဟိုစာဟိုပညာကြောင့်ပြောတော့ကနာမပညာရှိတယ်ဟဲ့အဲဘသူဟဲ့ဘယ်ဝါဟဲ့ဟုတ်ကလားရှုွက်တဲ့ကြည်လိုက်ရင်လည်းတန်တတိပညာကဖြစ်ပြီးရှိနေတယ်ဟဲ့ဟုတ်ကလားဟဲ့ပြီးတော့တမုဟပညာကတော့ဟိုရှေ့ရောအလေရောနောက်ရောဇက်တိုက်ကြီးဆက်နေတဲ့အတွက် ဟင်အပေါင်းစုဆိုတဲ့တမူဟာလည်းရှိရှိအဲ့ဒီတမူဟာရှိတဲ့အတိုင်းပဲတို့တဏ္ဍာနမိတ်ပေါ်နေတဲ့ဟိုတဏ္ဌာနပညာလည်းပေါ်နေတဲ့ထင်တယ်ဒီနေရာမှာအဲ့ဒီပညာတွေရှိသေးလားဟိတိုင်းပညာတွေပါခွာချလိုက်ပြီထင်တယ်ဒီမှာပရမတ်ပဲကျန်တော့တယ်အဲ့တော့ပညာနဲ့မှဟိုပေါင်းနေကြပညာနဲ့မှပျော်နေကြယောဂီတယောက်ဟာဒီနေရာရောက်ရင်ဟင်စိတ်ကြော်တော့ဘူးဟင် သူ့ဘာအကုသရာရှိတော့ဟဲ့အပညာတွေ့သေးလားဟဲ့ဟုတ်ကလားဟိုတို့အယုတ်နဲ့ကစားနေကြကလေးအယုတ်ပြောက်ထားတဲ့သိုးသေးပြတင်နေတာမျက်နှာကြည့်လိုက်လဲညှိုးလို့ငဲလို့ဟုတ်ကလားကြည့်လိုက်ရင်သူ့ငူတူတူငိုင်းတိုင်းတိုင်းပြန်ဖြစ်သွားတယ်ဟိုပြီးခဲ့တဲ့ဥရိယဘုရားညာတုံးကရွှင်တော့ဒီနေရာမှာငိုင်ကြသွားပြီသူ့ညာနဲ့သူ့ယုတ်ရှိသဗျဟုတ်ကလားဟင်အဲ့တော့ယောဂီတို့က ဘယ်ညာလို့ဘယ်လိုပြောပြောမျက်နာကြည့်သိသနော်ညာမယ်တော့မချန်နဲ့ဟုတ်ကလားဟင်ဟင်သူ့ညာနဲ့သူ့ရုပ်ပြောင်းနေတယ်ဗျာဟုတ်ကလားပြီးတော့ဒီဟာတွေကြည်ရင်မတ်တကြည်ရင်မတ်တနဲ့အာကုသရာဘာကြံလုံးဟိရုပ်ကလည်းပေါ်မပေါ်သေးပြောင်းသွားဟင်နာမ်ဆိုတဲ့သိတာတရားရောပေါ်မပေါ်သေးပြောင်းသွားဘာအာကုမလို့ဟင် ဒါမှကြည်လိုက်ရင်မျက်နှာငဲသလိုအတန်လည်းဒီနေရာမှာဆွနဲ့နေတတ်တယ်ဟုတ်ကလားစကားပြောတိတိတာတာကြီးနဲသွားတတ်ဟင်ပြောခြင်းသိရှိအောင်ဟုတ်ကလားဟင်ဒီနေရာရောက်တဲ့ပုဂ္ဂိုလ်ရဲ့အမူအရာဟုတ်ကလားအဲ့တော့တို့ဟိုဒီမေဃသစ္စာရဲ့အကြောင်းမပြောခင်တုန်းကပြောတယ်ဟိုရွာတဲကတတ်ကြတာကကိုကိုကိုသေချောင်းကြံတယ်ဆိုလေ သူဟာလားဟေအကျိုးနဲ့ကံလေးတတ်တာထင်တယ်ဟဲ့အထင်းတော်တတ်သလားဟေအဲသူတပားကလာတတ်ရင်လေအထင်းတော်ကိုတတ်သွားတာလားအကျိုးနဲ့ကံတတ်သွားတာလားဟဲ့ဟေအဲ့တော့တတ်သွားပြီသေးလားဗျာတော့အထင်းတော်ရှိလို့ရှိရင်ပြန်လာဦးမှာပဲဟုတ်ကလားတို့ဒီမှာကြတော့ဟိုအကျိုးနဲ့ကံကိုတတ်မှာမဟုတ်ဘူးအကျိုးနဲ့ကံနောက်ကလိုက်ထိန်နေတဲ့အထင်းတော်တတ်ပါဗျာဟုတ်ကလား အဲ့တော့သူအာမထုတ်ခင်ဟိုတမာရိညာရင်တန်တဲ့ချိန်ကစပြီးအဲ့ဒီလောက်ထိအောင်သူငါဆိုတာပါသေးတယ်ဟဲ့ဟင်တရရွာထဲမှာဟောဟဲ့ရွာထဲမှာငါလုံးဘလောက်ကြီးတော့ဟင်ငါလုံးပါလေဟင်အဲဟိုငါမြင်နေငါကြားတယ်ဒီလိုကိုတယောက်ထဲလဲငါတွေဘလောက်ရှိတော့အဲတကားသားတွေသမီးတွေကြတော့ဟောအဲဇနီးတွေနေကြတော့ဟောအဲ့ဒီသားသမီးဇနီးလင်တွေကိုလှုပ်ပြဖို့ရာ ဖြစ်တဲ့ဟို ထွန်တို့လဲတို့နွားတို့တို့တော်ပြောမှာဟင်ဟိုတို့မြို့နယ်ပြောရင်တော့ကားတို့ဆိုင်တို့ဒါတွေကငါกินလာဟိငါဘယ်လောက်များတော့ဟိဟင်အဲ့တော့အထင်းတော်ကဘလောက်ထိတွင်ကျဲနေတော့ဟင်အထင်းတော်နယ်ဘလောက်ကျဲတော့ဟိဘလောက်ကျဲတာတော့ရှိအောင်မဘုဇနီးကမွေးလို့ကိုသမီးဆိုတာနားထောင်လို့ကောက်ပါတယ် ဟုတ်ကလားခွေးမကြီးကမွေးတဲ့ခွေးလေးကိုငါခွေးကွာအဲ့ဒါပဲလို့ပြောဟင်ဟင်ဟင်မေးလို့ရဘူးဟုတ်ကလားဗျာဒီဘယ်နဲ့တော့ဟိုကိုမယားကမွေးလို့ကိုသားငါးထောင်လို့ကောင်းတယ်နမကြီးကမွေးတဲ့နွားငါနွားဆိုဘယ်လိုလို့ငါသွားတတ်တာဟင်နမကြီးနဲ့ငါနဲ့ဘယ်လိုရွှေမျိုးတော်ထားတာတော့ မေးလို့ရအောင်ဟင်အမေးလို့မရတော့ဘူးဟင်ဟင်တို့ငါကနေရာတကပါတယ်အဲ့တော့ငါမရှိကြောင်းသိရအောင်နာမရူပပရိသေဒညာနဲ့ညာနဲ့ခွဲကြမ်းပြီးတော့ဟုတ်ကလားအထင်းတော်ကြီးကိုဟောခမားဆိုတာပဲပါလို့တို့ဒီမှာကျိုးနဲ့ခံမယ်မဟုတ်လားစစ်ခဲတယ်ဟင်ဟင်စစ်ခဲတယ်နဲ့ဟဲ့အဲဒါတော့သူကျင်နာလားအဲမကျင်နာတော့ အဲခမအဲ့ဒီအကျိုးနဲ့ကန်းတော့ဟောဘယ်နဲ့တော့ဟိဟိုအကျိုးကြောင့်အကန်းဖြစ်အကန်းကြောင့်အကျိုးပြန်ဖြစ်အကျိုးနဲ့ကန်းအပြန်လှန်ကျေးဇူးပြုဟောခမပြန်မှာပါသူတို့မေးဒါဟောသူကြည်နာလာထိတ်အောင်ကြည်နာဘူးသူဟာပဲပြောမှာဟုတ်ကလားရွာတွေကငါလုံးဘက်ကကြီးလာတာဟုတ်အဲဒီလောက်နဲ့ငါလုံးဘက်ကရော့မလားဟိနဲ့ရော့ဘူးဟုတ်ကလားအဲ့တော့ခမည်းအဲ့ဒီ အဲဟိုအကျိုးနဲ့ကန်းလေးတောင်ငါအကျိုးနဲ့ငါကန်းလေးလို့ပြောရင်ဟောငါအကျိုးနဲ့ငါကန်းလေးကဘယ်မှာရှိလို့တုံးဆိုပြီးအနိစ္စလက္ခဏာဒုက္ခလက္ခဏာမနတ္တလက္ခဏာနဲ့တခါပြဟဲ့ဒါရောသူဟင်ဟင်အစွဲလောင်ကင်းလာဟဲ့ဒါလည်းကင်းသေးဘူးသူကျင်နာသေးဘူးလေဟုတ်ကလားအဲ့တော့တော့သူကဒီအဲအရင်ကမြေတဲ့ကောင်းတယ်ပိုင်းတယ်သူဒီလိုပြောထားတာဟုတ် အခုကြီးခမားဟာမမြဲဘူးမကောင်းဘူးမပိုင်ဘူးခမားအကျိုးနဲ့ကံလေးတောင်လေဟင်ခမားမပါယုံနေမကဘူးခမားထိတ်နေရတဲ့နှကောင်းကိုမမြဲဘူးမကောင်းဘူးမပိုင်ဘူးဒီလိုပြောတော့သူကျေနပ်လာဟဲ့ဟုတ်ကလားအခုမှဆွဲထားတာမှမဟုတ်ပဲနာမတကတန္တရာကဆွဲခဲ့ကြတာဟင်အဲ့တော့အနာမတကတန္တရာခင်ဗျားတို့မမြင်ဘူးပါဘူးအခုဒီဘဝမှာကိုမွေးကလေးကဆွဲလာတယ်ခုချိန်ထိအောင်အသက်နဲ့အများ ဟင်တွေ့သမျှအာယုံတိုင်းသူ့ဟာသူကိုကိုရှိဖြတ်သွားတာတော့ငါမြင်လိုက်တယ်လို့ငါကဟင်ဟုတ်ကလားကိုအိမ်နေတာတော့ထားပါတော့ဟင်ကိုရှိဖြတ်သွားတာတော့အလုပ်ပေးလို့လားဒီငါအထင်းတော့အလုပ်ပေးဘူးဗျာအဲ့တော့ဒီလောက်နဲ့ရှင်းတာပြီဘူးလေအဲ့တော့အဲ့မမြဲဘူးဆိုတာသူကဘာကြောင့်မမြဲတာလဲဘာကြောင့်မကောင်းတာလဲဘာကြောင့်မပိုင်တာလဲသူမေးတယ်ဗျာ အဲ့တော့ဟောလို့ကြောင့်မကောင်းတာမမြဲတာပါဆိုတော့ဖြစ်ပြက်ဆိုတော့ဥရိယဗျာညာပြပေးရတယ်ဟုတ်ကလားဟင်ဟင်မမြဲတဲ့အကြောင်းကိုသူကသောရကတက်လို့သူ့ဟောဥရိယဗျာညာပြအဲ့တော့မမြဲတာတော့ဟုတ်ပါပြီဘာလို့မကောင်းတာလဲမေးလို့ဟောဘင်ကညာရပ်ပဲဗျာဟင်ပြက်နေတာရှိမို့မကောင်းတာပြောတာတဲ့ဟင်ဒီလိုဆိုတထေးကြီးရောကောင်းတယ်မဟုတ်လားဟင်တထေးစီစဉ်ခံစားနေရတာကောင်းတယ်မဟုတ်လား ဟိုဘရင်စီစဉ်ခံစားရတော့ကောင်းတာပဲခမညာခမညာခံစားဖို့လို့လားအလကားနေရင်နဲ့ဟင်ဒီလိုဆိုနတ်ပြည်တက်ရင်လွတ်တယ်ခမညာတို့ရောက်ဘူးလို့လားလုတ်ကြော်မယ်ဒီဦးဖူရှမ်းဟင်ဟင်ဘယ်နဲ့တော့ဟိအပြက်ကြီးတဲ့ထင်တယ်ဟုတ်ကလားရလာတဲ့အကျိုးအပြက်ရလာတဲ့အကန်းအပြက်ဟုတ်ကလားအကန်းပြက်အကျိုးပြက်မှာပေါ့ဟုတ်ကလားအကျိုးမကောင်းလို့လည်းကန်းပြက်တာပဲဟုတ်ကလားအကန်းပြက်လို့လည်းအကျိုးမကောင်းတာ ဟင်သူတို့နှစ်ခုကမှားဘူးကိုချက်ကျိုးကတကြိုးတည်းကိုဗျာပုတ်ကလားဟိအဲ့တော့ဓာတောင်ပဲပြက်ပါတယ်ပြောတာဟင်ဒီနေရာဆိုရင်တော့ခုနကိုမူရာကြည့်လိုက်ညှိုးငယ်သွားတယ်ဟဲ့ရောက်ကလေးမူရာဟင်အားကြသွားပြီထင်တယ်ဟဲ့ဆုံးမြသွားပြီထင်တယ်ဟဲ့ဟုတ်ကလားဗျာဟင်အဲ့တော့တို့အထင်းတော်ကြီးဒီနေရာမှာဟင်တို့တိုက်ပွဲကြတဲ့နေရာခေါ်မလားဟဲ့ ဘာဖြစ်လို့တော့ပညာတွေ့တော့ဘူးဟင်သူပညာကိုကြည့်ရတာသူငါဝင်လို့ရမှာထင်တယ်ဟဲ့ဒီနေရာပညာဝင်ဝင်ရှိသေးလားဟဲ့ဟင်တို့ထိုင်ရင်မတတ်နဲ့ကိုကိုကိုအာယုံပြုတ်ကြည့်တာတောင်လက်ကြည့်ရေးရေးပဲကြံတော့ခြေတော့ကြည့်ရေးရေးပဲကြံတော့ပင်ကညာလေဟုတ်ကလားဒါနဲ့တို့ဒီနေရာရှုနေရမှာပဲထင်မရရှုရလိမ့်မယ်အဲ့တော့ရှိမှာဘုရားဆိုဟင် ပြက်ထားတယ်မကဘူးလို့ဘရလာလေအောင်မယ်ဟင်အာဒီနဝလာလေအောင်မယ်နေပိတာဆိုအဲ့ဒါအပြက်အုပ်စုကြီးတယ်ကြဟင်အဲ့တော့ဘင်္ဂညာအမြင်တန်သွားလို့ရှိရင်ဘရအာရိနဝနေပိတာတော့သိမကွာလာပါဘူးအတူတူပဲဟုတ်ကလားအတူတူပဲအတူတူပဲဟုတ်ကလားအဲ့တော့တညာလောက်အောင်လိုက်ရင်သုံးလေးညာကယောဂီတို့တဘူကောင်းရင်ခဏလေးနဲ့သွားနိုင်ပါလေဟင်တဘူကောင်းရင်တော့ ဟင်ဟုတ်ကလားတဘူကန်းရင်သုံးဧကဟင်တမန်တဲ့နဲ့ဟိုညက်တဲ့တင်ဟိအဲတဘူမကောင်းတာကြတော့ပဲလို့တော့ဟင်ဟင်သုံးဧကဘယ်နဲ့ဘယ်နဲ့ရောက်သွားတယ်ဟာတဧကတည်းရဲ့ရှော်ဦးများခင်ဗျဟင်ရှော်ဦးများဦးရှမ်းကြီးဟင်တဧကတည်းရဲ့ရပါမလားခင်ဗျရှော်ဦးများဟိုသူ့စာကားတော့ပြင်ဒီဘရက ရှင်ရင်မတ်တတ်နဲ့ဒီအပြက်တည်းရဲ့ကြည့်ပြီးတော့ကိုကြောက်တလူလူဖြစ်လာမင်မရရမရှိပဲနဲ့ ဘုရားရဲ့လက္ခဏာလေးလေကြောက်တလူလူဖြစ်ပြီးတော့ဘာမှမေမေရရမရှိဘဲနဲ့အဲမှတ်ရမှာကိုမမှတ်ချင်တလူအာရင်းဝဆိုတတ္တိလေးတွေပါလာတယ်ဒီပင်လာထဲမှာပဲဟုတ်ကလားဟဲ့အဲ့တော့ဒီအပြက်ကလေးတွေကိုရှူရင်းမှတ်တာနဲ့မေမေရရဘာမှမရှိဘဲနဲ့ရှူရမှာကိုညင်းငွေတလူလူဟင်တော့နေဗိတာရဲ့သဘောပြောတာလေအဲဒီလိုလေးတွေပေါ်လာတတ်ပါဟုတ်ကလားဗျအဲ့တော့တို့ဘင်္ဂညာ အမြင်သားလာရင်ဘုရားဟုတ်ကလားအာထိနဝနိဗ္ဗိတာသိတပါဘူးယာဟုတ်ကလားအဲ့တော့တို့ဒီနေရာလေးကိုဘင်္ဂပြောကြဆိုဘင်္ဂဆိုတာအင်းဘင်္ဂပြောပြီးပြီအပြက်ထင်တယ်ဘယပြောကြဆိုဟင်ဘယဆိုတာကြောက်เสียလို့လဲဘာသာပြန်လို့ရတယ်လို့ဘေးလို့လဲဘာသာပြန်လို့ရအဲတို့ဒီရှုွက်တဲ့ရှုလိုက်တော့အစလည်းအဆုံး၃ပိုင်းမှာပြီးခဲ့တဲ့ဥရိယဘယတုန်းက အစနဲ့ဆုံးကြံတော့ထင်တယ်ဒီမှာလဲမှန်အားကောင်းလို့တမာတိအုပ်စုကအထဲထဲကိုထိုးထိုးထွင်းထွင်းနဲ့ထိုးပေါက်သွားတယ်တွေ့ဟုတ်ကလားအဲ့တော့ပညာအုပ်စုကလည်းနောက်ကလိုက်ပြီးတော့ထိုးထွင်းသည်သိတော့အတွင်းသည်ဖြစ်လာပြီကိုဗျအတွင်းသည်အစင်းသည်ထင်တယ်ဟဲ့အဲ့တော့ဒီမှာအဆုံးပိုင်းပဲကြံတော့အဲ့ဒီအဆုံးပိုင်းကိုသေးသေးချာချာကြည့်တခါတည်းတို့အလုံးမဆောက်တဲ့ကပယံဆောင်ပေါ့ဗျာ ဟင်ကပယံဆောင်အဲနင်းလိုက်တော့လဲကြောက်ဆွေးနဲ့ညီဆွေးတစ်ချက်နင်းလိုက်ဖွာကနေဆိုကြလိုက်ဒီလိုတင်နေတစ်ချက်နင်းလိုက်ဖွာကနေဆိုကြလိုက်ဒီနေရာကိုလားရှောင်နေတဲ့ပုဂ္ဂိုလ်တယောက်ဘယ်လိုနေလို့ဟင်ရင်တမမတထိတ်ထိတ်ဘယ်လိုနေမလို့ဟိဟင်ပဲတော့တော့အမှုမဲ့မှမဲ့ပဲလားဟိတထိတ်ထိတ်နဲ့အဲနင်းလိုက်ပြန်ဖွာဆိုသွားကြပြန် နင်းလိုက်ပြန်ဖွာဆိုကြပြန်ကိုနင်းနိုင်နင်းနိုင်ကကြောက်ဆွေးနဲ့မြေဆွေးကြီးတယ်အောက်မှာလည်းကြပရဟုတ်ကလားအဲ့လောက်ထိအောင်ဒီပြက်ထားတော့ပြက်ဖက်ထင်တယ်ဒါလည်းပြက်ထားပဲမဟုတ်ဘူးခုနပြောတာလည်းပြက်ဖက်ဒါလည်းပြက်ဖက်အဲ့တော့တို့ယောဂီတယောက်ဒီညံကိုကြည့်လိုက်လို့ရှိရင်ကပယံပေါင်းတခါတည်းဟိုသဲဟိုရေတိုက်စားလို့သဲတွေပြူကြနေတယ်လို့ဒီလိုလည်းမရအဲသို့မဟုတ် ကိုရှုွယ်ရှုလိုက်ချွေးမတ်တနဲ့ကိုတခါတည်း6ကြီးပေးရောက်ပြီးတော့ကို6နှခမ်းမှာဟင်တဖွာစာလေးကိုဟင်နင်းနေရတယ်လို့ဒီလိုလည်းမြင်ရတာပါဟုတ်ကလားအဲမြင်လိုက်တော့တို့ဒီထိတာလေးထိရှိသေးလားဟဲ့ပြီးဟင်ထိတာလေးလေထိရှိရှိတော့သိတာတရားကောဟဲ့အဲ့တော့ ဟိုကပယံကောင်းဖြစ်နေတော့ဟိုတစ်ပင်ကင်မဲ့လှုပ်တော့တစ်ပင်ရှိသေးလားဟိုຫນွယ်လေးပြေးကင်မဲ့လှုပ်တော့ကျော့ဟင်ကင်ပြာတစ်ပင်ကင်ပြာຫນွယ်မရှိတဲ့နေရာရောက်နေသလိုတို့ဒီနေရာမှာရုပ်အာကုန်မဲ့ကြံတော့ဟဲ့နာမ်အာကုန်မဲ့ကြံတော့ဟင်ပေါ်မပေါ်သေးဘူးကြောက်သွားလေဟင်အဲ့တော့ဒီနေရာရောက်နေယောဂီတယောက်ဟာဟင် ထိတ်လန့်တဲ့စိတ်ဖြစ်လာတယ်ကြောက်စိတ်ခေါ်ပေါ့အဲ့တော့ဒီဖြစ်တဲ့ကြောက်စိတ်ကဘယ်ကြောက်စိတ်တုံးဟုတ်ကလားဒီယုတ်ကြီးပေါ်ဒီနန်ကြီးပေါ်အာကိုးစရာမရှိဘုံဖြစ်နေတာဝေကားကြောက်ပြောတာတကယ်ကြောက်မဟုတ်ဘူးဟင်ဟိုတို့ရွာထဲမှာကြားကြောက်တိကြောက်တဲ့ဟာကတကယ်ကြောက်တယ်လေအဲ့ဒါကဒေါသကြောက်လို့ခေါ်တယ်ခုဒီကတော့မဟုတ်ဘူးတာဝေကားကြောက်ဟင်ဟင်သို့ရင်ထိတ်လာမှာအာကိုးစရာတို့ထင်လေတယ်ဟိုငါကို ငါဟာငါပိုင်တယ်ဆိုတဲ့ဟာလေဟင်အဲ့တော့ဒီနေရာကြတော့သူဒီလောက်ထိပြလိုက်တော့ဘယ်နဲ့တော့ဟိအထင်းတော်ဝင်သားသေးလားဟင်အထင်းတော်ထငင်းရသေးလားဟိအထင်းတော်ငင်းရတော့ဟုတ်ကလားဗျဘာမှအာကိုပြန်ရှိပဲဟုတ်ကလားဩဒီဒီနေရာကဟိုသူဟိုနင်းလိုက်လို့ရှိရင်ပြိုတတ်တဲ့ဆိုလို့ဘေးရွှေ့နင်းစရာဟောရှိသလားဗျဘေးရွှေ့နင်းစရာလည်းရှိဟုတ်ကလား အဲ့တော့ဒီနေရာနင်းလို့ဒီနေရာပြိုတယ်ငါဓာပြိုရင်ဘယ်ကိုသွားပြီးတော့ကင်မယ်လို့ကင်စရာအကူစရာဟောရှိလားရှိဘူးရဟုတ်ကလားအဲ့တော့ထိတ်လန့်လာတယ်ဒီနေရာရောက်တဲ့ပုဂ္ဂိုလ်ဟုတ်ကဲ့မှားရမှာကြောက်လာမှားမှာကြောက်လို့မမဖဲခေါ်နေနိုင်သလားအဲဝိပဿနာဉာဏ်ကအားကောင်းနေပြီဗျတို့ကမမှတ်ဖူးกว่าဆိုသူကကြည်ပြီးသားဖြစ်နေဗျဒီနေရာမှာကိုကမှတ်ဖူးတို့တော့ကြောက်ပြီလေ ဟိုရှေ့ဆက်မှလည်းအပြည့်ပဲဟိုခရီးဆက်သွားမယ်ဆိုတော့ရှေ့သွားလေအပြည့်နဲ့တွေ့လေရှေ့သွားလေအပြည့်နဲ့တွေ့လေဆိုတော့ဘယ်နှတော့စိတ်ဓာတ်တက်လာမလားကြသွားမလားဟင်ဘယ်နှတော့ဟိုရှေ့ကိုဆက်သွားခြင်းမလားမသွားခြင်းမလားမသွားခြင်းတော့ဟုတ်ကဲ့မသွားခြင်းတော့အဲတို့တော့တို့ဒီမှာလည်းဒီတိုင်းပဲဒါမှမချင်သေးရှိတော့ကြောက်တာတို့တော့ဘလောက်ကြောက်ကြောက်ဝိပဿနာဉာဏ်ကအားကောင်းနေတဲ့အတွက်မမှတ်ချင်ဘူးဆိုရင်မှတ်ပြီးသားဖြစ်နေတတ်တယ်ဟုတ်ကလားဗျာ ဘယညာရဲ့တတ္တိဟုတ်ကလားအဲ့တော့တို့ဟိုစာတဲ့ပါတဲ့အတိုင်းပြောရရင်တော့တချို့ယောဂီကဒီဘင်္ဂညာနဲ့ဘယညာရှိရတယ်ဘင်္ဂညာကိုပဲသိဘယညာသိဖို့မလိုပါဘူးဟုတ်ကလားဒီအပြက်ကိုသူကအပြက်လွတ်လောက်ပဲသိခဲ့တာကိုအဲဒီပုဂ္ဂိုလ်ကတော့ညံကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အပြက်ကိုဘေးဖြစ်ဒီကိုသွားမြင်တာထင်တယ်ဟဲ့ကြောက်ကြရာဖြစ်ကိုသွားမြင်တာထင်တယ်ဟဲ့တိုင်းသူကညံပုတ်ထက်တဲ့ပုဂ္ဂိုလ်ပြောရမှာပေါ့ ဟိုကအရှိအရှိတိုင်းနေပြီးရုံးမရှိမှာပေါ့အပြက်ဒါကိုပြက်တယ်လို့ပဲသိတာသို့တော့ကြောက်ရခေါင်းမှန်းသိဘူးဒီကတော့အပြက်ကိုပြက်တာဒီမကတော့အာကိုးရမရှိဘူးဆိုသူကတော့ဘယ်နဲ့တော့ဟဲ့ကြောက်စိတ်ဖြစ်အောင်ဝင်လာတယ်အဲ့တော့ဘင်္ဂညာအင်းနဲ့ဘယညာဆိုရင်ဘယညာပြီးတဲ့ပုဂ္ဂိုလ်ကညာထက်တဲ့ပုဂ္ဂိုလ်လို့ပြောရမှာဗျာဟုတ်ကလားဗျာဟင်အဲဒီညာနဲ့ညာတညာညာမြင်ရင်ကိစ္စပြီးပါတယ်လို့သာကဆိုသဗျာ နှစ်ညာလုံးပြီးရမယ်လို့မဆိုလို့တို့ပြီးခဲ့တဲ့အောက်ပိုင်းတော့ဟိုလက္ခဏာ30လို့ထင်တယ်ဟဲ့အာနိစ္စရဲ့သဘောသိရင်ဉာဏ်တစ်ခုကအလိုလိုပြီးပါဟင်တစ်ခုပဲမြင်ဖို့ပဲဟုတ်ကလားဒုက္ခသဘောလက္ခဏာကိုသိတဲ့ယောဂီပြီးဉာဏ်နဲ့အနိစ္စအနတ္တမြင်ဖို့မလိုပါဘူးဟုတ်ကလားအဲအနတ္တသဘောကိုသိတဲ့ပုဂ္ဂိုလ်သည်အနိစ္စနဲ့ဒုက္ခကိုသိဖို့လိုသေးလားဟဲ့တစ်ခုသိရင်အကုန်ပြီးပြီဒီမှာလဲဘင်္ဂနဲ့ဘယတစ်ခုသိရင်ပြီးပြီ ဟုတ်ကလားဟိအဲ့တော့တို့ဒီနေရာလေးကိုတို့ပြီးခဲ့တဲ့အပိုင်းတော့ပြောခဲ့တာဟိုတို့ဟိုအမြင်သမား၃မျိုးထင်တယ်ဟိဟိလက္ခဏာအမြင်ရာသအမြင်ပိစုပဒါအမြင်ဆိုတာလက္ခဏာအမြင်ဆိုတာတော့တို့ဟိုဟာတွေကတော့ကွယ်ဟိုကလေးရွှေပြီးလူကြီးရွှေပြီးပဒိန်ရွှေပြီးနဲ့လက္ခဏာရာသပိစုပဒါကိုခွဲခဲ့ဟုတ်ကလားဟင်တို့သဘောပေါက်တာတော့ဘာတော့သဘောပေါက်တော့ဆိုလက္ခဏာရာသပိစုပဒါဟာငရုတ်ပြီးဟိတ်ဆိုရင် နီးတယ်ငရုတ်သီးမဲ့ဟာနီးချင်းချင်းနီးကြောင်ကြောင်မဟုတ်လားဒါတော့သိတဲ့အဖြစ်ငရုတ်သီးဟဲ့ဆိုရင်စတယ်ဒါသဘောသိတယ်ဟဲ့ဟင်ဒုတိယသိတယ်ဟဲ့ဟင်ငရုတ်သီးဟဲ့ဆိုရင်ဟောအပုကဘယ်လိုစတယ်ဂျိုလင်ကဘယ်လိုစတယ်ရွှေအကဘယ်လိုစတယ်ခွဲခွဲချမ်းချမ်းပြီးဟဲ့ဒီလိုတော့ကွာအဲ့တော့ဒီသုံးခုထဲမှာခုနကလက္ခဏာမြင်ကအရေးအယောင်ဒါတော့မြင်တာတယ်ချိန်မှန်းတန်မှန်းတယ် အဲ့တော့ဘယ်ညာတက်လာလားသူကရိုးရိုးရိတ်တိတ်နဲ့တက်လာတာဖြီးပြီးမိမိနဲ့ညာစကားကိုပေါ်လွင်အောင်တင်မပြနိုင်ဘူးတက်တော့တက်လာတာပဲလေလိမ့်လေလိမ့်လေနဲ့ဟင်တညာနဲ့တညာလဲအီဒီအီဒီနဲ့နေတယ်ဟင်မင်းတို့နှထိုင်းလဲတတ်တယ်နှထိုင်းလဲတတ်ကပဲလို့တော့အဲနှထိုင်းလည်းဖြစ်မယ်မိုးကလည်းနောက်မိုးထင်တယ်ဟိဟုတ်ဟဲ့ပထမမိုးကတည်းကခိုင်စားတာတော့ ထဘိုးကလည်းတော်တော်နာနေတယ်လေဟင်အဲ့တော့ဟိုထုံလုံးပိတ်ခံကြီးဟုတ်ကလားထိုင်ကလည်းထိုင်မေး300ဟိုမိုးရပြီတရားပြီလို့လည်းထိုင်တာတွေအဲ့ဒီနဲ့ထိုင်များကျွတ်တမောင်ဘယ်လိုနေတွေ့ဘူးလို့လားခင်ဗျခင်ဗျတွေ့ဘူးလို့လားဘယ်မှာတော့အလုတ်ကြောမဲ့ခင်ဗျဟင်ဟင်အဲ့တော့တို့ဒီလက္ခဏာမြင်လောက်နဲ့ရိုးရိုးရိပ်တိတ်လောက်နဲ့ဟုတ်ကလား တခါယောဂီတို့အားထုတ်တဲ့ဘက်လည်းသူပြောခဲ့သေးတယ်လေဟိသေသာအားသူးဆိုင်အားပြပိုင်အားဟုတ်ကလားဟိဟိုသူးဆိုင်အားဆိုသေသာအားပါပြီးသားတယ်လေပြပိုင်အားဆိုသေသာအားနဲ့သူးဆိုင်အားအခြေခံပြီးသားတယ်လေအဲသူဒီခုနပြောတဲ့ထင်ထင်ရှားရှားငရုတ်သီးဟိဆို ရွှေအပ်ကပဲလို့အပုကပဲလို့ဂျိုလင်ကပဲလို့သူပြောနိုင်တယ်ပြစုပ္ပတာအမြင်ခေါ်ပါဟုတ်အဲတခုညာကို တိတိကြကြပြီးပြီးပြင်းပြင်းတင်ပြနိုင်တာကိုပြောတယ်ဟုတ်ကလားအဲ့တော့တို့ဒီစေစာအားနဲ့လက္ခဏာမြင်မြင်တဲ့ပုဂ္ဂိုလ်များဟာဟောဒီဗရညာရောက်ရင်ကြောက်သွားတတ်တယ်ဟင်သူကဟိုတို့ဟိုစိတ်ဓာတ်ကဟိုရဲတက်တက်နဲ့တက်လာတာတဲ့တမာတိကတော့ရဲတက်တက်နဲ့တက်လာတာဗျခိုင်ခံခန့်ကတမာတိလားဟိဟုတ်ကိုကြောက်သွားတတ်တယ်ဗျာ အဟုတ်ကြောက်သွားရင်တော့အဲ့ဒီယောဂီရှေ့ဆက်ဖို့တော်တော်ခဲရင်ပြီဟင်ဟင်ဟိုတန်ဝေကထိတ်လန့်မှုနဲ့ကြောက်ရင်တော့ရှေ့တက်နိုင်ပြီဟင်ညာတော်အပြင်စူးစိုက်အားတိပိုင်အားကဒီနေရာဖြုံဟုတ်ကလိုက်စေသာအာသမာတော့ဒီနေရာကြောက်ကြောက်သွားတတ်တယ်အဲ့ဒါဆိုရင်တော့တကယ်ဟိုကိရိတာဒေါသကြောက်ဖြစ်သွားပြီလေဒါဆိုညာလျှောတတ်သည်ဒီနေရာကိုစေသာအားနဲ့ဟိုတက်လာတဲ့ယောဂီများ ဟုတ်ကလားဒီနေရာကျနောက်ပြန်ဆုတ်တတ်ပြီလို့ဆိုလိုသည်ဗျဟင်သဘောပေါက်အောင်ပြောရတယ်ဟင်သူတတ္တိရရှိမှရှိတယ်ရဲရဲနဲ့တက်လာတာဟုတ်အဲ့တော့ရဲရဲနဲ့တက်လာတဲ့ယောဂီတယောက်တရာအာကောဟိဝရိယအာကောဟိတတိကာကောဟိတမာတိကာကောပညာကာကော ရှိသမျှဘူကဘူရဲ့ကြီးတယ်ဟုတ်ကဲ့ဘယ်ဘူများကောင်းဘူရဲ့ဘူရဲ့တဘူရဲ့တအဲ့ဒါဘူရဲ့တနဲ့ဟိုဟိုရဲရဲတနဲ့တက်လာတာ ဟင်ဘောဘူထက်တယ်မဟုတ်ဘူးထင်တယ်ဟိဘူတန်နေဟုတ်လားဟိမဟုတ်တဲ့အတွက်ဗျာဟင်အဲ့တော့ဒီတို့ဒီဘုရားညာရောက်တဲ့ပုဂ္ဂိုလ်ဟုတ်အဲအပြက်ကလေးကြည့်လိုက်လေဟိုလိုလိုတော့ရုပ်ကလေးအာဟုမဲ့ကြနံကလေးအာဟုမဲ့ကြအာဟုစရာဘာမှမရှိဖြစ်ဘူးဟုတ်ကလားအဲ့တော့မှတ်ရတာတဲ့ဒီနေရာမှာဟင်ဟာတာတာကျက်တော့ပါပဲဟင်ဘင်္ဂလိုပဲအတူတူပဲဟုတ်ကလားဟင်ဘာမှမဟုတ်တို့တင်ရှားရှိပဲကွ ပေါက်တုံးကတို့ကပညာတင်နဲ့လာခဲ့တာထင်တယ်နမိတ်ကလေးကဘယ်လိုအလုံးလေးကအချောင်းလေးကမဲအယောင်လေးကဘယ်အနေနဲ့ဟင်ပြောတင်တာဟင်ပြောကြပါယောဂီတို့ဟုတ်ကလားဟင်ကလေးအိုးဘုတ်ပြောင်းဟင်ဟင်ဟင်အဲ့တော့တို့ကစားခွက်နဲ့ပြောနေကြပညာနဲ့ပြောနေကြပုဂ္ဂိုလ်တယောက်ဟာဒီနေရာမှာအားငယ်ပြီဟင်ဒီလိုဆိုရင်ထိန်းတော်ကြီးပဲနဲ့တော့ဟိတ် ဟင်ခေါင်းဖော်နိုင်မှာမလားဟိအထင်းတော်ကြီးတတ်မှာနော်ဟုတ်ကလားအကျိုးနဲ့ကံတတ်မှာလားအထင်းတော်ကြီးတတ်မှာလားဟိဟုတ်ကလားဟင်အကျိုးနဲ့ကံရှေ့ရန်တင်ပြီးအကြောင်းပြပြီးသူကတော့တို့ပါစီဝါဖြစ်ရှာလာတယ်လေဟင်ဟုတ်ကလားယောဂီတို့မှာဥပါဒါနနဲ့ခန္ဓာဟုတ်ကလားခန္ဓာသွားခုနအကျိုးနဲ့ကံတယ်လေဥပါဒါနကထိန်တော်ကြီးတယ်လေစွဲလာမှုစွဲလာမှုဟင်ငါကိုငါဟာငါဥစ္စာနဲ့တကွဟုတ်ကလား ငါသွေးနဲ့တကွကြံတဲ့သွေးတွေထင်တယ်ဟိဟင်ဟိုဘယ်အာယုံခံစားခံစားမြဲတဲ့ကောင်းလဲပိုင်နေဒီလိုထင်တယ်ဟုတ်ကလားထင်ရက်ဘယ်ချိန်နေမီထင်ရက်ဘယ်လိုနေတုံးဆိုရှားရဲရှိလို့လားပါလို့ရှိဟင်ဟုတ်ပါပြီဗျခုကိုခြိုတယ်လို့ဖြေတဲ့အချိန်မှာထင်ရက်ရှိသေးလို့လားရှားပေါ်မှာဒါရင်ဒီအဖြေဒီကိုယ်ပိုင်ဖြေလားဆွဲဖြေလားဟင်ဟာဒါရင်ယောဂီတို့ဘယောကဝင်နေတယ် ဟာတို့ယောဂီတွေဘယောကဝင်နေသေးဗျဟင်ဟင်ဘယောကဘယ်တော့ချုပ်မှာတော့ဟိုဘူးဒီကြမှာဘဘယောကဆွဲသလားလို့ဟင်ရွာတဲ့နဲ့ဒီနဲ့ဘယောကဘိုးကဘယ်ကဘိုးဆွဲလို့လောက်ကရောမဲဒီဒီမှာအောင်ထားလို့ပူဆွဲမှာခင်ဗျားတို့ဟင်ဟင်ဘာတော့စခန်းကပြန်ဟိုမှာပူပြီးဒေါသကြီးတာတယ်လို့ပြောတာဟုတ်အောင်ဒီမှာအောင်ထားရတာဟုတ်ဟုတ်ကလားဟင်ဟင်ရိတ်တာကပြန်ပူဆိုးဆိုပဲအောင်တော့ဒီမှာအောင်ထားရတာ ဟုတ်ကလားဟောညာနဲ့ဖြတ်တဲ့ယောဂီတော့ဟုတ်မှာပေါ့ညာနဲ့မဖြတ်တဲ့ယောဂီတော့ဒီပါအင်းအောင်ငံကြီးခံသွားတော့ဟိုကြမှာအတိုးနဲ့ဟုတ်ကလားဗျာအဲ့တော့ဒီပိုဆိုးတယ်ပြောပြဦးစမ်းအလောက်ကရောမယ်ခင်ဗျဟင်အဲ့တော့တို့ဒီဟိုဘယညာကြတော့သူကဒီအပြက်တွေကြီးတဲ့တွေ့ဟုတ်ကဲ့အပြက်တွေတွေ့ရောရှူရမှာပဲထင်တယ်ဒါယောဂီတို့စုထားတဲ့ပစ္စည်းမဟုတ်လားဘသူပေးထားတာတော့ တို့လိုချင်လို့ယူထားတာဗျာဟင်အဲ့တော့ကိုလိုချင်တဲ့ပစ္စည်းဟောမင်းပစ္စည်းကောင်းမလားမင်းကိုယ်တိုင်ဖြည်းကြည့်စမ်းဆိုကိုယ့်ထုတ်ကိုဖြည်းကြည့်ခိုင်းတာပါဟုတ်ကလားဗျာအဲ့တော့ဘယ်နဲ့တော့ဟင်အပြက်ကြီးတယ်ထင်တယ်ဟဲ့အဲ့တော့အပြက်ကြီးတဲ့တွေ့သလိုဒါကိုရှေ့ဆက်ရှုတော့ဟော အကောင်းတွေ့မှာလားအပြက်တွေ့မှာလားအပြက်တွေ့တော့တို့အတိတ်ကလူဘဝตาယာတောင်းတခဲ့တဲ့အပြစ်တွေထင်တယ်ဟေးအာရိနဝထင်တယ်ဟင် ကောင်းတယ်ထင်လို့လူချမ်းသာနတ်ချမ်းသာဆိုလို့ဟင်အာဝိဒါသင်္ခါရထင်တယ်ဟိအဲ့ဒီအာဝိဒါသင်မတိတဲ့စိတ်နဲ့ပြုတ်ခဲ့တဲ့ပုံညာပိသင်္ခါရကြောင့်တို့ဒီဘဝရတာမဟုတ်လားဟုတ်ကလားအဲ့တော့တို့မတိပဲနဲ့ကောင်းမှုပြုတော့ဟိုကနေပြီးတော့ဒီဒါနကပါတော့ဟိကုသိုလ်ထင်တယ်ဟိဟင်ဘယ်ကုသိုလ်တော့ကာမဝဆရာကုသိုလ်ထင်တယ်ဟိ ဘာကုသိုလ်တို့ကံကုသိုလ်ထင်တယ်ဟိဟုတ်ကလားတို့သမထာပိုင်းကြတော့သံကုသိုလ်ထင်တယ်ဟိအခုတို့ဝိပဿနာပိုင်းမဂ္ဂသစ္စာနေရာကြတော့ဉာဏ်ကုသိုလ်ထင်တယ်ဟိအဲ့တော့တို့ကံကုသိုလ်လုပ်ခဲ့ကြတာထင်တယ်ဟိကံတူးတာထင်တယ်ဟိဟုတ်ကလားအဲ့တော့ဒီကောင်းကံတူးတဲ့အတွက်ရမယ့်အကျိုးဒီကလူချမ်းသာနာချမ်းသာလို့အဲတို့ကလည်းခေါင်းရင်းကနေငပြောသီးကြည့်ဟောလိုက်ဟုတ်ဟုတ်ကလားဟိဟင် အဲ့တော့တို့လူဘဝနတ်ဘဝဆိုတဲ့ခုမရောက်သေးတဲ့ဘဝကိုမျောလင့်တောင်းတတဲ့တဏှာရောဒီလူဘဝနတ်ဘဝကိုမျောလင့်တောင်းတတဲ့အတိုင်းဆွဲလန်းတဲ့ဥပါဒံရောပါလာတယ်အဲ့ဒီဓာတ်တွေကအထင်းတော်ပါအပြီးထည့်လိုက်တယ်ဟင်ဟုတ်ကလားအထင်းတော်ပါအပြီးထည့်လိုက်တယ်ဟုတ်ကလားအဲ့တော့လူဘဝနတ်ဘဝကိုဟင်ကောင်းမယ်ထင်လို့ ဟုတ်ကလားတို့ခုပြုနေတော့ဟောနောဘဝများဆိုတိတက်ကောင်းမယ်ထင်လို့လုံနေတုံးမယ်အရင်ဘဝကလည်းသူတို့ရနေတဲ့ဘဝတဲ့ခုလာမဲ့ဘဝကိုတိတက်ကောင်းမယ်ထင်လို့ခင်ဗျားတို့ယူလာတာဟင်အဲ့တော့လူချမ်းသာနာချမ်းသာအဲ့ဒါတည်ယူပြီးတော့ထင်တယ်ဟင်ဟင်ဘယ်နဲ့တော့ချမ်းသာလားဟင်ဟိုဟင်လူဘဝချမ်းသာဆုံးအချိန်ဆိုဘယ်ချိန်တော့ဟင် ခါလာရင်ငေါဟိအာချမ်းသာဆုံးလားတော့ရှိမှာပါဗျဟင်ဟင်အဲ့တော့ကိုအရင်တုန်းကတောင်းတမှားတာကိုအပြစ်ကိုမြင်လာတယ်ဘောင်းစောအပြစ်ကပြဲကြည့်တယ်တွေ့ဟုတ်ကဲ့ဟင်အဲတို့တို့ဟိုတထိုင်တနာရီလုံးရှူတော့ဟောဗျာအပြက်ကပြက်ပဲထင်တယ်အဲတို့တရလုံးရှူမယ်ဗျာအပြက်ကပြက်ပဲဗျာ ဟုတ်ကလားအဲ့တော့ဒီထိုင်ရှုတာပြတ်တယ်လို့ဈဉ္ဉံကမ္မထာလည်းပြတ်နေပါတယ်အတူတူပဲဘယ်ကမှမှအပြတ်ဟာအပြတ်ပဲဟုတ်ကလားတခုသိရင်အကုန်သိတာပါဟုတ်ကလားဗျဟိုတို့ထိုင်တဲ့နေရာကဟိုရှုလို့ရသွားရင်တန်တဲ့ဈဉ္ဉံမှာလည်းခင်ဗျားတို့ပြတ်ပဲတွေးနေမယ်အဲ့တော့ပြက်ကပြက်ကြီးတယ်ဆိုတော့တို့ပြစ်တို့မြင်လာပြီထင်တယ်ဟိဟိကံကုသူရဲ့ကံမခိုင်ပုံထင်တယ်ဟိဟုတ်ကလားဟိ ကံသင်္ခါရခံရလားဟိဟင်စိတ်သင်္ခါရနဲ့ထင်တယ်ဟိအဲအတိတ်ကကံသင်္ခါရစိတ်သင်္ခါရနှစ်ခုနဲ့လောက်ခဲ့တာတို့ဒီဘဝကြတော့ကံသင်္ခါရစိတ်သင်္ခါရအပြင်ဥရုသင်္ခါရဟောတို့ပြုသင်္ခါရသေးထင်တယ်အာဟာရသင်္ခါရကကောအဲ့တော့တို့လေးတိုင်းစဉ်လေးဘယ်လိုလုပ်ခိုင်ပါလဲကံစိတ်ဥရုအာဟာရဟင်ဘယ်လိုရှစ်ပင်အင်လားလေးတိုင်းစဉ်လားဟုတ်ပါမလားဗျာဟင်ဟင်တို့ကဘာထင်းနေတော့ ဟင်ချစ်ပင်အိမ်ထင်းနေလားတထွေးရဲ့အိမ်ထင်းနေလားဘာအိမ်ထင်းနေတော့ဟိဘာတဲ့ဟင်အခုတော့ဘယ်လိုဖြစ်နေတော့လေးတိုင်းစဉ်အိမ်ခမရတော့ဟင်လေတိုးတာတောင်ခံနိုင်လို့လားဝင်လေတစ်ချက်တိုးတယ်လေးတိုင်းစဉ်ဘယ်လိုတော့ဟိထွက်လေတစ်ချက်တိုးတော့လေးတိုင်းစဉ်ဘယ်လိုနေတော့ဟောတို့ပြောလို့နေမှာပါဗျာဟင်တို့ပြောလို့နေမှာပါဗျာ သူတို့တော့တန်တိုင်နဲ့ဆောက်ထားတဲ့ပြောချင်တာပါဟင်ဟင်ကွန်ကရစ်နဲ့ဘယ်လိုပြောမလို့တန်ကူကွန်ကရစ်နဲ့ဆောက်ထားတာဖရလားဟုတ်လားဟိဝင်လေတစ်ချက်ကြည့်လိုက် ထွက်လေတစ်ချက်ကြည့်လိုက်အပြက်အပြက်ကြည့်တဲ့ပဲအပြက်ကအပြက်အပြက်ကအပြက်ဟုတ်ကလားဟင်ဟိုတို့အပေါ်ရမိုင်းလေးတို့ကမှအဖြစ်ကလေးဆိုတာရှိခဲ့သေးတို့အတွင်းကြကြခုအတွင်းသည့်အသင်းသည့်သိတော့ဘယ်လိုဟိဟင်အဖြစ်ဘယ်မလို့ဟိ အပြက်ကအပြက်ထင်တယ်ဒါကိုပဲလောကလို့ခေါ်တယ်လှုပ်သတိပလှုပ်သတိတိလောကောလှုပ်သတိပြက်တာလေပလှုပ်သတိဒီတက်ကိုတိုးပြက်တာဟုတ်ကလားအပြက်ပြီးအပြက်ဆက်နေတော့ကြောင့်လောကဟုတ်ကလားဟင်အဲ့တော့တို့ဒီညာနေရာရောက်တဲ့ပုဂ္ဂိုလ်ပိုရွေးသိပါလိမ့်ဟင်အပြက်ပြီးအပြက်ဆက်တာထင်တယ်ဟင်ဟုတ်ကလားအဖြစ်ပါသေးလားဟိဟင်အဲ့တော့တို့ဒီနေရာမှာဒါကြည့်ကြည့် အဲတွေ့ရကြည့်လဲဒါဟင်အဲဒီညာလေးပိုင်းကိုဟင်နှထိုင်းယူတတ်ဆိုရင်ခုနှစ်ရက်ရှိရလဲလွတ်နိုင်ပြီဘူးဟင်တချို့ခုနှစ်ရက်လောက်ကြာပါတချို့10ရက်လောက်တော့ကြာတာပါညာလေးကတော့ဒါအပြည့်ကြီးတယ်ပဲထင်တယ်အပြက်မှာခုနကပြောတဲ့အပြက်မြင်တာအပြက်ကိုကြည့်၍ကြောက်စရာဖြစ်ဘေးဖြစ်မြင်တာအပြက်ကိုဒီအပြက်ကိုကြည့်၍ဟုတ်ကလားကိုယ့်အပြက်ကိုမြင်တာဟုတ်ကလားဒီအပြက်ကိုကြည့်၍ငြိမ်နေတာဒါပဲမဟုတ်လား ပြက်တာပြက်ပဲသို့တော့ဒီအပြက်ကလေးတစ်ခုကိုတို့ဒီစူးစိုက်အားသိပိုင်အားရဲရဲတင်းတင်းဘူရဲတွေနဲ့တက်နိုင်တဲ့ပုဂ္ဂိုလ်သာခဏနဲ့တက်နိုင်တယ်ဒါမဟုတ်တာတို့ခုနှစ်ရလုံးလုံးရှုတယ်ဒါပဲတွေ့နေလိမ့်ဟုတ်ကလားဗျအဲဟိုတို့ဟိုဘေးမှာတော့အုပ်တို့ရေအိုင်းတို့ဘာတို့မရှိဘဲနဲ့သဲကန္တရာနေဘူးကြီးတဲ့ရှောက်နေရသလိုပြီးတော့တို့ ဟိုငရုတ်သီးစတ်တာမျိုးမဟုတ်ဘဲနဲ့ငရုတ်ပူလောင်းနေတာမျိုးလို့ဟင်ငရုတ်သီးစတ်တာကဒီနာလို့သိရင်ဒီနာလေးဆေလူရပါတယ်ငရုတ်ပူလောင်တာဘယ်နာရလို့ဟောသိလားဟင်ဘယ်လိုမှလည်းကုလို့ရဘူးထင်တယ်ဒီနေရာမှာတအုံနွေးနွေးနေဗျာဟင်ဒီအပြက်ပိုင်းကိုရောက်တဲ့ယောဂီဟာကြည့်လိုက်ရင်အတန်နဲ့ဆုံးနေနေပါတယ်ဟုတ်ကလားမျက်နှာလေးလည်းညှိုးငယ်နေပါတယ်ဟုတ်ကလားပြီးတော့စကားပြောတိတိတာတာကိုနည်းသွားတတ်ပါ တင်ညာရောက်တဲ့ပုဂ္ဂိုလ်ဟုတ်ကလားပြောကြည့်သေးရှင်အာဟုဇရာမှတွေ့တော့ပဲဟုတ်ကလားသူအထင်ကြီးတာကြီးကဘယ်လိုဖြစ်လာတော့ဟိဟင်အကျိုးနဲ့ကံလေးနဲ့ဟုတ်ကလားအထင်တော်ကြီးကဒါလေးနဲ့သူဘာလုပ်နေတာတင်နေဟိဟင်ကြွားကောင်းကြွားကောင်းဖြစ်နေတာဟင်အခုသူအာဟုတဲ့ကောင်လေးနှစ်ကောင်ကြည့်လိုက်တော့ဒီလိုဖြစ်နေတယ်ဆိုတော့အထင်တော်ကြီးပက်လက်လာနေတယ်ခင်ဗျာဟုတ်ကလားဗျာအဲ့တော့ရှုကျင်စိတ်ရှိတော့ဘူးသိတယ်ဟင်တခါလာလဲတာတခါလာလဲတာ ဟုတ်ကလားတက်တက်မဟဲဆို တက်ပြန်တော့တက်နိုင်သလားအားမရှိတက်နိုင်ဘူးဟင်အားမရှိတက်နိုင်ဘူးဒီဟုတ်ကလားဗျအပြက်ကဟိုအပြက်တံ္ဍရာကဟိုတထိုင်လောက်ဆိုတော့ကြောနိုင်တယ်ထားပေါ့လေဟိုတရလောက်သေးတဲ့ဟာတော့နောက်တရအာတင့်တက်ရနိုင်တယ်ခုကရက်ရှိကြီးတော့ညာကဒီ၄ဆင့်လုံးမဟုတ်ဘူးလားရက်ရှိကြီးဖြစ်တဲ့တော့ဒီနေရာရောက်တဲ့ပုဂ္ဂိုလ်ဟာကြောက်ကုန်နေတော့တာဗျဟင်ရှူရမှာကြောက်ကုန်နေတယ် ဟင်ရှုကျင်စိတ်ကိုရှိတော့ငင်းဝေပြီထင်တယ်နိဗ္ဗိန္ဒရဲ့တတိတိထင်တယ်ဟင်ဟင်ရှုကျင်စိတ်ရှိတော့အဲရှုကျင်စိတ်မရှိလို့မရှုဘူးဟဲ့ဆိုတော့ရသလားဟုတ်ကလားဟိုတရားခွင်နဲ့ရောက်တဲ့ပုဂ္ဂိုလ်ဟုတ်ကလားအမှုပေါ်ကနေအဲကျုပ်ရုံမတက်ချင်ဘူးဆိုလို့ရမလားဟုတ်ကလားဘောင်းတော့ရဲဆောင်လျှောက်ကဟိုမှာနောက်ကအပိပါတလူပဲဒီမှာလဲဒါကြီးအပြက်ကြီးရဲ့ကြည့်လို့ ကိုကိုကိုကိုမကြည့်ကျင်တော့အောင်အာကိုကျင်ဖို့ဆိုတာနေနေသားသားဗျာကြည့်ခြင်းကိုမကြည့်ကျင်တော့ဟုတ်တယ်လားဟင်အာကိုကိုဆိုတာထားလိုက်တာမဟုတ်ဟင်တို့တော့မကြည့်ကျင်တော့လည်းပဲဘာဝနာရှင်ကအားကောင်းနေတဲ့အတွက်တဲ့မကြည့်ဘဲလည်းမနေနိုင် ကြည့်ပြန်တော့လည်းအပြည့်တွေ့မယ်ဟုတ်ကလားဗျာဟင်အဲဒီနေရာရောက်တဲ့ယောဂီဘာလို့ ਆ မတော့ဟုတ်ကလား တတ္တိရှိရတယ်ဟင်တို့စာကတော့ကုန်းနဲ့ပြောလို့ရှိရင်တို့ဟိုကြားတို့တစ်တို့ဟိုလူတွေကိုအန္တရာယ်ပေးမဲ့အကောင်တွေတင်တယ်ဟဲ့အဲ့ဒီလမ်းမျိုးဟုတ်ကဲ့ဟိုရင်းနဲ့ပြောလို့ရှိရင်တို့ကိုအန္တရာယ်ပေးမဲ့အကောင်မျိုးတွေမိကြောင်းတို့တင်တယ်ဟဲ့ပြီးတော့မကန်းလို့ဆိုတဲ့ငါးကြီးတွေလေလူကိုသားနေကြအကောင်တွေရှိတယ်အဲ့ဒီလမ်းမျိုး ဒါစာပေးတဲ့ဥပမာဟုတ်ပဲဟင်အဲ့တော့တို့ဒီသွားမဲ့လမ်းကလည်းဒီလမ်းကလွယ်လို့တခြားလမ်းရှိဘူးဟုတ်ကလားကိုသွားခြင်းတဲ့လမ်းလေဟုတ်ကလားကိုရောက်ခြင်းတဲ့ခုနကတို့အထင်းတော်ကြီးတားမှာတယ်ဟဲ့ဟင်အစွဲခြင်းမှနိဗ္ဗာန်ရောက်မှာမဟုတ်ဘူးလားအစွဲမချုပ်သမျှတို့နိဗ္ဗာန်ရောက်မလားဟဲ့ဟုတ်ကလားဒီအစွဲကဝေဒနာနဲ့တဏှာကိုပြန်ပြီးအောင်ွယ်ပေးဦးမှာပဲမဟုတ်ဘူးလားအဲတဏှာကြောင့်ဖြစ်တဲ့အစွဲက ဟိုတဏှာကိုပြန်ကင်ပြီးဝေဒနာနဲ့ပြန်တို့တို့တို့ပေးဦးမှာပဲဟုတ်ကလားလူဖြစ်တော့လူဝေဒနာနတ်ဖြစ်တော့နတ်ဝေဒနာတို့ပေးမှာတင်လိုက်အဲ့တော့ तू အစွဲပြစ်အောင်ဒီလမ်းတိုင်းသွားမှာပဲဗျာနိဗ္ဗာန်ဖြစ်အောင်လေဟုတ်ကလားတို့တရားယုံနဲ့ပြောလို့ရှိရင်တရားခံဖမ်းပြီးပြီပဲကွအဲတစ်ဖက်ကလည်းဖြောင်းချက်ပြီးပြီပဲဟုတ်ကလားအထင်းနဲ့သိရှိပါတယ်ဆိုတာဝိပဿနာဉာဏ်တက်လာလေဟုတ်ကလားဒီလိုဆိုရင်ဒီအမှုပေါ်ရင်ပေတံပေးတဲ့နေရာထိသွားရမှာတစ်ခိတ် ဟင်သေတံမပေးဘဲနဲ့တည်မှုပြီးမလားဟဲ့အေးအမှုနဲ့ပြောရင်လည်းအဲ့ဒီဥပမာပဲတို့တရားတော်ဟိုမက်ကင်လန်းဆိုတော့ခကြီးနဲ့ပြောရမှာဟုတ်လားဟုတ်ကလားမက်ကဆိုခကြီးမဟုတ်ဘူးလားကိလေသာကိုတန်ရင်းနဲ့သွားတာကိုမက်ထင်တယ်ဟိဟင်ဟုတ်ကလားဟိတို့ခုကတန်ရင်းနဲ့သွားလာထင်တယ်ဟိုထိုင်တနေတာလားဟင်သွားရင်တနေတာထင်တယ်ဟုတ်တယ်သွားရုံမလားမတတ်ဖဲလားသွားလဲသွားတတ်လဲတတ် သိလို့ထင်တယ်ဟင်ဒီတတိနဲ့မှနေတာဒါတော့တတိတစ်ချက်မှဖြစ်ပြမြင်နေဒါမလမ်းမထင်တယ်ခြေလန်းတောင်းတိုးသွားတာဒါတော့သွားလာထင်တယ်တတိတတိတစ်ချက်မှလိုက်ရင်အဟောင်းတွေးတာသေးလားအစ်စ်ကြီးတာသေးလားဒါတတ်သွားနေတာတတ်နေတာမဟုတ်လားအဲ့တော့သွားလဲသွားတတ်လဲတတ်ကိုကွဟုတ်ကလားထိုင်တတ်နေတာလည်းမဟုတ်ဟင်ဒီတိုင်းနဲ့မတတ်ဖဲနဲ့သွားနေတာလည်းမဟုတ်ဘူးလို့ဆိုလို့သည်သွားရင်တတ်ရင်သွားအဲ့ဒါကိုမဲ့ အဲ့တော့တို့ဒီခကြီးသွားတော့ဒီလမ်းကမှမသွားရင်မရဘူးဟုတ်ကလားခုနပြောတဲ့ကြားဒီတစ်ဒီလူကိုအန္တရာယ်ပြုမဲ့ဟာဒီဆိုးဝါးတဲ့နေရာအဲ့တော့မသွားမဖြစ်ဘူးဆိုရင်မျက်စိမိတ်ပြီးသွားတာတယ်သွားမှဖြစ်တော့မှာဟုတ်သေဃာမသေဟုတ်ကလားအဲ့တော့ကြားနဲ့တွေ့ဃာမတွေ့ဟုတ်ကလားငါသွားကိုသွားမယ်အဲ့လောက်ကိုရေးတင်မှာဟုတ်ကလားတို့ဟိုရည်ကြအောင်လဲဒီတိုက်ထင်တယ် ဟင်ဒီလေဟိုခုနပြောတဲ့မိเจ้าနဲ့တွေ့ခါမှတွေ့ဒီလိုတင်လေဟိဒီနေရာကူးသွားမယ်ဆိုကူးကူးသွားဟုတ်လားဒီလမ်းကမှမသွားရင်ကိုရောက်ချင်တဲ့နေရာရောက်မှာမှမဟုတ်ခဲပဲဟုတ်ကလားဗျာတက္ကသိုလ်ဆရာတွေပြီးတဲ့ဥပမာကြတော့ခုနကတော့လမ်းလေးရလဲဟိုတဖွာလျှောက်တာယုံပေါ့ဟင်အဲ့ဒါလဲယောဟနာနီးတဲ့လမ်းပြောရမှာပေါ့ယောဟနာနီးတဲ့လမ်းဆိုတော့ခွေးသေးကောင်းပုတ်သေးဟုတ်ကလားဟဲ့ အဲမစင်းနေလဲညညကြတော့ဒီမှာထွက်ပြီးတော့သွန့်ထားတာလည်းရှိဟုတ်လားခွေးတင်ကောင်ဘုတ်တယ်လည်းဒီဘက်ပဲပြစ်ထားဟုတ်ကဲ့အဲ့တော့ဒီလမ်းကြီးဟာတတိတရားကောင်းဟင်ပျော်ပျော်ရွှင်ရွှင်ကြီးသွားရဲ့ပါမလားဟင်ပျော်ပျော်ရွှင်ရွှင်သွားလို့မရတယ်လားဟင်ဟင်ပြီးတော့လဲဟိုတတိတရားမကောင်းနဲ့လားဟုတ်ကဲ့သို့တော့သွားရမှာကဒီလမ်းကမှမသွားရင် ကိုသွားခြင်းတဲ့နေရာကိုရောက်မှာမဟုတ်ရင်နဲ့မျက်စိပိတ်ပြီးအတင်းတင်းသွားရတာတယ်ဟုတ်ကလားဟင်အဲ့တော့မသိဘူးနင်းမိခြင်းလဲနင်းမိမှာနင်းမိခြင်းမှာလဲနင်းမိမှာပေါ့ခွေးသိကောင်ဖို့ကိုနင်းမိခြင်းလဲနင်းမိမယ်နင်းမိခြင်းမှာလဲနင်းမိမယ်ဟင်မျက်စိမှိတ်ပြီးအတင်းတန့်သွားရသလိုတဲ့ရဒီနေရာမှာတန့်သွားမှာရတယ်ဗျာဒါမို့ဟောခုနတို့ပြောတဲ့စေသအားလေးတစ်ခုလောက်နဲ့လက္ခဏာအမြင်တစ်ခုလောက်နဲ့ တက်လာတဲ့ယောဂီဒီနေရာကြဆုံးကမ်းမယ်ရှေ့ဆက်တက်နိုင်မှုဟုတ်ကလားဗျဘာလို့သူကရဘူရဲ့လေးတွေနဲ့တက်လာတာထင်တယ်တရားအားကလည်းရဲ့ရဲ့ဝရိယအားကလည်းရဲ့ရဲ့နဲ့ရဲ့ရဲ့နဲ့တက်လာတဲ့ဟာသူကသိတာအားလေးနဲ့တင်ကိုကွသူသူဆိုင်ဆိုင်မှာမဟုတ်ခဲ့ပဲဟုတ်ကလားဗျအဲ့တော့တို့ဒီနေရာမှာအတိတ်ကိုဟုတ်ကလားရဲရဲတင်းတင်းနဲ့မကြောက်မရွံ့မျက်စိမှိတ်ပြီးဟုတ်ကလားယုံနိုင်မှာဟောဒီအပြတ်တန်တရာကလွတ်မယ်ဗျာ ဟုတ်ကလားအဲ့တော့အဲ့ဒီဟိုတို့စာတိုင်းဆိုရင်တော့မလွတ်ခင်လေးပါဗျာဒီကအပြက်ကလည်းရှိသေးဟုတ်ကလားအပြက်ကလည်းရှိဟုတ်ကလားအပြက်တန်တရာလည်းစုံမိတယ်ဟဲ့ဟင်တို့ဘင်္ဂရရတွေ့လာတာဆိုတော့တော်တော်စုံမိတယ်ဟဲ့တော်တော်ဆုံးနေပြီအဲ့တော့ဘဝတော်တော်နာနေပြီတယ်ဟဲ့လောကတံတော်တော်နာနေတဲ့ဟင်ဟိုလူတယောက်ကဲသူဖြစ်လာပြီတယ်ဟဲ့အဲ့တော့ဒီနေရာလေးမှာပဲ လွတ်လိုတဲ့စိတ်တွေပေါ်လာတော့အမျိုးသမီးဖြစ်ခဲ့ရင်သီလရှင်တောင်ပြေဝတ်ချံပါဟင်းအာဟုစရာမရှိပဲအမျိုးသားဖြစ်ခြင်းလည်းကဒုံတုံးခြင်းလားဟင်ဟုတ်ကလားဟိအာဟုရှာတော့တာထင်တယ်ဟင်ဟုတ်ကလားဟိအဲတို့ယဟန်တော်များဖြစ်ခဲ့ရင်တောထွက်ခြင်းလားကြောက်လားဟုတ်ကလားဟိဒီညာရောက်အဲမုံစေတုအဲမုံစေတုကမြတာ လွတ်လို့တဲ့စိတ်ဟုတ်ကလားအဲလွတ်လို့တဲ့စိတ်ဘလောက်ပဲရှိနေနေဒီကအပြက်နဲ့ပဲထင်တယ်ဟဲ့အပြက်ကတပိုင်းစီပေးထင်တယ်လွတ်ပလားဟဲ့လွတ်လည်းမလွတ်သေးဘူးလွတ်လည်းလွတ်ချင်တယ်အဲတော့ဥပမာပေးရရင်ထောင်ထဲအငင်းသက်ခံနေရတဲ့ထောင်သားကထောင်ထဲကလွတ်ဖို့ရာဟင်တို့တိုင်မင်းတာကိုဘယ်နဲ့တော့ဟဲ့ကျေကျေတိုင်တိုင်မင်းရဲမလားတူတူလားလွတ်လွတ်လပ်လပ်လား ကိုရှိုးကွယ်ရှိုးလားဟင်ဟုတ်ကလားဟောထောင်ချက်ကလည်းကြမ်းပါပြီတဲ့နဲ့ဟုတ်ကလားထောင်ဝါရာတွေရောဟိကြမ်းပါပြီတဲ့နဲ့ဆိုတော့တိုင်းမင်းနာလေးတောင်တူတူထင်စိတ်ကူးတာတောင်လွတ်လွတ်လပ်လပ်စိတ်ကူးရဲ့လားဟင်ရှိရစိတ်ကူးနောက်လှည့်ကြည့်ရသေးတယ်အဲ့ဒါလိုပဲလွတ်လွတ်လွတ်ချင်တယ်ဒီမှာလဲတို့ခုနပြောတို့ဟင်အပြည့်ကြီးကလည်းတွေ့နေရဲ့ ခုနကတော့ရဲရဲတင်းတင်းအဲ့ဒါကိုရှုပြဟုတ်ကလားဟိုတို့လွတ်လို့သိနေပြီးသေးဘူးဟုတ်ကလားဗျရဲရဲတင်းတင်းနဲ့ရှုအဲ့တော့ရှုရင်းရှုရင်းနဲ့ဒီတို့ရဲရဲတင်းတင်းမှားအားကောင်းလာရင်ဒီဘက်ကအပြက်တွေမြင်ရင်းမြင်ရင်းနဲ့ဟိုဘက်ကဖြစ်ပျက်ကလေးတစ်ခွက်ပေါ်လာတတ်ဟုတ်ကလားဖြစ်ပျက်ကလေးရှုပ်ွက်ကလေးတစ်ခွက်ပေါ်လာဟုတ်ကလားရှုပ်ွက်ကလေးတစ်ခွက်ပေါ်လာတော့အဲ့ဒီဘက်ကအားကောင်းလာရင်ဒီဘက်ကတဖြည်းဖြည်းနဲ့မှိန်ပြီးတော့အပြက်ကပြောက်သွားတာဟိုဖြစ်ပျက်ကလေးပြန်ပေါ်လာဟင် တင်းမြအဲ့ဒါရဲတင်းမှလဲရတော့မှတင်တယ်ဟိုအပြည့်အစားဖြစ်ပြက်နဲ့လဲရတော့မှတင်တယ်အဲ့တော့တာမန်တတိနဲ့ရပါမလားဟင်တာမန်တတိနဲ့ဟောဟိအရနိုင်ဘူးခုနပြောတဲ့တို့ဟိုဟင်ကြာစုပေါ်တဲ့တောကနေဖြတ်သွားမယ်လူတယောက်သွန်စားကံကဲ့သို့ရှုနိုင်မှရဗျာဒါမှမဟုတ်အပြက်ကပြက်ဟုတ်လားလွတ်လွတ်သိသိရှိတာတော့မှာဟုတ်ကလားဗျာလွတ်လွတ်သိသိရှိတာတော့မှာမယ် သို့တော့ဒီဟိုဟိုတို့အပြက်ကြီးကလည်းနားနေပြီထင်တယ်ဟင်ငွေကြောင်ကြီးဖြစ်နေထင်တယ်ဟုတ်ကလားတခြားညာကဟိုတညာခဏလောက်နေပြီးတာဒါဒီကညာက၄၅ဆင်ဟုတ်လားအဲ့တော့မပြီးတော့ငွေကြောင်ကြီးဖြစ်နေအဲ့တော့တင်းတင်းကိုရှုပ်ပြရတယ်အဲ့ဒီကကြမှာဟိုက ဖြစ်ပြက်ခါလေးကဟင်တဖြည်းဖြည်းတစတစနဲ့ထင်ရှားလာဒီဘက်ကတို့အပြက်ကတဖြည်းဖြည်းနဲ့မှိန်ကြသွားအဲ့ဖြစ်ပြက်ကလေးတွေ့ဟုတ်ကလား ဟင်အဲ့ဒီလွတ်လွတ်စကလေးပေါ်နေပြီဟုတ်ကလားခုနကတည်းကဘုံကြီးပြေကိုချင်တာနဲ့ဖွာသီလာပြေလှုပ်ချင်တာနဲ့ဟုတ်ကလားပေါ်နေပြီဟုတ်ကလားအဲ့ဒီချိန်မှာရှုလိုက်ရင်မုံစေတုကမြတာရဲ့ကံကရှုွက်ထဲရှုရင်းနဲ့ဟုတ်ကလားဒီအာယုန်ထဲမှာမရှိဘဲနဲ့အဲစိတ်ကလေးတွေဘေးထွက်ထွက်နေတတ်ရုံထွက်နေတတ်ဟင်တခါတော့တတိယပြန်ဖမ်းယူတာရှုွက်သူကရုံထွက်နေတတ်အဲအဲ့ဒါမုံစေတုရဲ့လက္ခဏာသင်္ခါရကလွတ်လွတ်မှုဟင်ဒါသူ့ညာရဲ့သဘောတင်တယ်ဟဲ့ 你哪家公主？